ကံကြီး19အငယ်1မှ6အာတတာယောရှဖတ်သည်ခမည်းတော်အရာ၌နန်းထိုင်၍ဣဒရလနိုင်ငံတစ်ဖက်မိမိကိုခိုင်ခန့်စေ၏ယူဒပြည်တွင်ခိုင်ခန့်သောမြို့ရှိသည်များတို့၌တပ်သားများကိုထား၏ယူဒပြည်အရရတို့၌၎င်းအေဖရင်ပြည်မှခမည်းတော်အာတတက်ယူသောမြို့တို့၌၎င်းမျိုးဆောင်တက်ကိုအတီးတီခံထား၏ခမည်းတော်သည်အရင်လိုက်သောလမ်းသို့ယောရှဖတ်လိုက်လျက် ဗာလဖျားတို့ကိုမစည်းကပ်ခမည်းတော်ဤဖျားသခင်ကိုသာစည်းကပ်သဖြင့်ဤဒေလအမျိုးဤထုံးစံကိုရှောင်၍ပညာတရားတော်ကိုကျင့်သောကြောင့်ဒါရဖျားသည်စောင့်မ၍နိုင်ငံတော်ကိုယောရှဖတ်လက်၌တည်စေတော်မူသဖြင့်ယူဒပြည်သားအပေါင်းတို့သည် လက်ဆောင်များကိုဆောင်ခဲ့ကြ၏ဂုံတရေနှင့်စီးစိမ်ဥစ္စာများတော်လဲဒါရဖျားဤတရားလမ်းတို့၌စိတ်ဆွဲလန်း၍မြင့်သောအရနှင့် အာရှရပင်တို့ကိုယူရပြည်မှပယ်ရှားတော်မူ၏အငယ်ခုနှစ်မှကိုနန်းဆန်သုံးနှစ်တွင်ယူဒအရရ၌တွင်တင်စေခြင်းဟာမူမဘင်ဟဲလအောဘဒီဇာခရီနာသနေလမိခာယတို့ကို၎င်းလေဝိသားရှေမာယနေသနိဇေဘဒီအာတဟေလရှေမိရမုတ်ယောနသန်အဒေါနိယတောဘိယတောဘ ဒေါနိယတို့ကို၎င်း၊ယဇ်ပုရောဟိတ်ဧလိရှမာနှင့်ယောရံကို၎င်းစေလွှတ်တော်မူ၏။ထိုသူတို့သည်ယုဒပြည်၌ဩဝါဒပေး၍၊ထာဝရဘုရား၏ပညတ္တိကျမ်းပါလျက်၊ယုဒမြို့အရပ်ရပ်တို့တွင်လှည့်လည်သဖြင့်ပြည်သားတို့ကိုသွန်သင်ကြ၏။ယုဒပြည်ပတ်ဝန်းကျင်တိုင်းနိုင်ငံရှိသမျှတို့သည်ထာဝရဘုရားကိုကြောက်ရွံ့၍ ယောရှဖတ်ကိုစစ်မတိုက်ဝန်းဘဲနေကြ၏ဖိလိတိလူတို့သည်လက်ဆောင်နှင့်အခွန်ငွေကို၎င်းအာရက်လူတို့သည်တိုး9900နှင့်စိတ်9900ကို၎င်းဆောင်ခဲ့ကြ၏ယောရှဖတ်သည်အလွန်ခွန်အားတိုးပွား၍ယူရပြည်၌ရဲတိုက်နှင့်ဗန္နာတော်မြို့တို့ကိုတည်တော်မူ၏ယူဒမြို့တို့၌အမှုအရေးတော်များ၏ခွန်အားကြီးသောစစ်သူရဲတို့သည်ယေရုရှလင်မြို့၌ရှိကြ၏ စစ်သူရဲ့အဆွေအမျိုးအလိုက်ယူသောစီရင်ဟုမူကားယူဒာမျိုးဗိုလ်ချုပ်မင်းအာဒနနှင့်ခွန်အားကြီးသောစစ်သူရဲ့၃သိန်းစစ်ကဲယောဟနန်နှင့်ခွန်အားကြီးသောစစ်သူရဲ့၂သိန်း၈သောင်းစေနာစိတ်နှင့်ကိုကိုထာဝရဘုရားအားပူဇော်သောဇိခရိတာအာမတိနှင့်ခွန်အားကြီးသောစစ်သူရဲ့၂သိန်းဗိယမင်အမျိုးခွန်အားကြီးသောအေလျာဒတ်နှင့်လေးဒိုင်းလွားကိုကင်သောသူ၂သိန်းသူနောက် ယောဇပတ်နှင့်စစ်တိုက်ခြင်းကအသင့်ရှိသောသူတသိန်းရှစ်သောင်းဒီယူဒပြည်အရရခိုင်ခန့်သော မြို့တို့၌ရှင်မြင်းထားသောသူရဲမှတပါ အထက်ဆိုခဲ့ပြီးသောသူတို့သည် အမှုတော်ကိုထမ်းလျက်နေကြ၏